ခန္ဓာတုတ်သဗ္ဗာတိဝိတဇာတိနံဒိဗ္ဗမန္တာကထံဝိယယန္နာတိတိဝိတံဂောရံသေသင်္စာပိပရိတယံအာနက်ခိတံဟိတပ္ပထတပ္ပဒာတပ္ပပါဏိနံတပ္ပတောပိနိဝါရေတိပရိတံတံပနာမဟိဝိရူပခေဟိမေမေတံမေတံဧရာပထေဟိမေ သဗျာပုတ်တိဟိမေမေတ္တံမေတ္တံကန္နာဂေါတမကေဟိသာအပါဒကေဟိမေမေတ္တံမေတ္တံဓိပါဒကေဟိမေသတုပတိဟိမေမေတ္တံမေတ္တံဘဟုပတိဟိမေမာမံအပါရကောဟိန္တိမာမံဟိန္တိဓိပါရကောမာမံသတုပရောဟိန္တိမာမံဟိန္တိဘဟုပရောတဗ္ဗေတတ္တံတဗ္ဗေပါဏာတဗ္ဗေဘုဒ္ဓါသကေဝလာ သဗ္ဗေပတ္တရာနိပတ္တံတုမာကင်စီပါပမာဂမာအပ္ပမာနောဗုဒ္ဓော အပ္ပမာနောဓမ္မော အပ္ပမာနောတံခောပမာဏဝန္တာနိတရိတပါဏိတဟိဝိသိကာတတပတိဥဏနာဘိတရဘူမူတိကာကတာမိရက္ခာကတံမေပရိတံပဋိကမန္တုဘူဒာနိသောဟံနမောဘဂဝတော နမောတတ္တနံသမ္မာသမ္ဗုဒ္ဓါနံ